ဒါနသီလဘာဝနာလို့မௌချပြုလို့ရမယ့်ကောင်းမှုကုသိုလ်၃မျိုးဒါနစွမ်းနိုင်သမျှစွန့်ကြဲပေးကမ်းလှူဒါန်းခြင်းသီလသီလပါတော့ပါတယ် ကိုနဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိသိမ်းခြင်းဟုတ်ကဲ့လားသီလကိုနဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိသိမ်းခြင်းဘာဝနာမိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများ အားထုတ်ခြင်း စွန့်ကြဲပေးကမ်းလှူဒါန်းခြင်းဒါနအခုတော့ဒီပြိဿကတော့ဒါနရောသီလရောဘာဝနာရောအကြောင်းညီညွတ်တော့အားလုံးပဲပြုစုတယ်ဒါနစွန့်ကြဲပေးကမ်းလှူဒါန်းခြင်းအပြင်ဘာများအကျိုးရချမ်းသာတယ်ဘာချမ်းသာ စ္စည်းချမ်းသာသလားကဲပြောလိုက်လို့ရှိရင်တော့လာလိုက်မယ်နော်ဒါနံသက္ကတသောပါဏံဒါနံပါထေယမုဒ္ဓမံဒါနံဥစုကတံမေကံဒါနံမောက္ခပဒံဝရံကဲအဲ့ဒါဘာသာပြန်ဟမ် မြတ်တတ်ဘူးလားဂိုင်းဆိုဒါနလေကထောင်ငါထတက်သွားနှပြေသာဒါနရိတ်ခာပါသူမှာတံ္ဍရာခยีချောမွေရာ ဒါနရွှေလန်းနိဗ္ဗာန်ဖြောင်တန်းလာသည်သာဖြောင်တန်းလာသည်သာသို့ ဒါနပြုခြင်းကြောင့်ဘာအကျိုးရဒါပဲလားဒါနံတက္ကသသောပါဏံဘာသာပြန်တော့ဒါနလေးကားထောင်ငါထားတက်သွားနပြေတာဒါနံပါထေယမௌတ္တမံဘာသာပြန်တော့ ဒီလိုတော့လည်းတတ်သားပဲဟမ်ဘာသာပြန်တော်တော်ကောင်းတယ်နော်ဒါနံဥစုကတံမေကံဒါနံမောက္ခပတံဝရံဘယ်လိုပြမလဲအဲတက်တော်တယ်နော် ဒါနပြုတယ်ဆိုလို့ရှိရင်နတ်ပြည်လောကနတ်စည်းစိမ်ချမ်းသာခံစားခြင်းလည်းပဲရတယ်တဏ္ဍတန္တရာတဲ့တဘဝပြည်တဘဝသွားရတဲ့အခါမှာလည်းပဲမပင်မပန်းချမ်းချမ်းသာသာခရီးရိတ်ခါပြည့်ပြည့်စုံစုံနဲ့သွားနိုင်တယ်ဟုတ်ကဲ့လားခရီးရိတ်ခါပြည့်ပြည့်စုံစုံဆိုတာဖြစ်လျက်ဘဝမှာချွတ်တဲ့တယ်လို့မရှိဘူးဘာမဆိုပြည့်စုံတယ်ဘဝတံပတ္တိဘောဂတံပတ္တိဟုတ်ကဲ့လား နောက်ဒါနပြုခြင်းအပြင်နိဗ္ဗာန်တို့ဖြောင်းတန်းတဲ့လမ်းမကြီးကိုရှောက်နေတာပဲတဲ့ဒါနရွှေလန်းနိဗ္ဗာန်ဖြောင်းတန်းလှသည်သာဥမတောင်းတော့သီလလဲစောင့်နိုင်တယ်ဘာဝနာလဲအားထုတ်နိုင်တယ်ဒီတော့နိဗ္ဗာန်လန်တန်းလို့ပေါ့မဟုတ်လား ဥမမတောင်းတော့သီလလည်းမစောင့်နိုင်ဘူးဘာဝနာလည်းအာမထုံနိုင်ဘူးဒီလိုဆိုတော့နိဗ္ဗာန်ပဲရောက်နေမှမသိတော့ဘူးဟုတ်ကဲ့လားဒါကြောင့်မို့ဒါနရွှေလန်းနိဗ္ဗာန်ဖြောင်းတန်းလာသည်ကဟုတ်ကဲ့လားဒါနိဇာတန္တရာခီလံမပင်မမဲ့ရွှင်လန်းจิตာလျှောက်ဖို့ရာနှင့်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 သန္တရာလွတ်လန်းနိဗ္ဗာန်ကိုရည်မှန်းသမှုဒါနပြုအပ်ခြင်းသည်လေအဲ့လိုပဲမရဘူးလားရတယ်ဟုတ်ကဲ့လားသန္တရာလွတ်လန်းနိဗ္ဗာန်ကိုရည်မှန်းသမှုဒါနပြုအပ်ခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း ဒီနေ့အာယုံစွမ်းနေစွမ်းညနေအဖျော်ရမကလှူဒန်းတဲ့ပုံကိုယ်တွေဟာသီလဆောက်တည်နေတာလားဘာဝနာတရားပွားများအားထုတ်နေတာလားဒါနပြုနေတာဟုတ်ကလားဒါနဆိုတာပေးကမ်းတယ်လှူဒန်းတယ်စွန့်ကြဲတယ်ဆိုတာမိမိပစ္စည်းပေါ်မှာ လိုချင်တတ်မဲ့တဲ့လောဘကို မဖြတ်နိုင်ရင်ပေးကမ်းလူရနိုင်တယ်ဒီလိုမဟုတ်လားဘယ်လိုတော့မိမိပစ္စည်းပေါ်မှာညှိတွယ်နေတဲ့လောဘကိုပယ်နိုင်ရင်ပေးကမ်းလူရနိုင်သည်ဟုတ်တယ်မဟုတ်လားပေးကမ်းလူရနိုင်တယ်ဆိုရဲက လောဘကိုပယ်နိုင်လို့ပေးနိုင်တာပေါ့လှူနိုင်တာပေါ့ဟုတ်လားအဲ့တော့တက်ရိုက်အားဖြင့်ဒါနကဘာကိလေသာကိုပယ်တတ်တယ်အဲလောဘကိလေသာပယ်တတ်သည်ဟုတ်ကဲ့လားအဲ့ဒါလို့လှူဒန်းတဲ့အခါမှာငါလှူလိုက်တဲ့ပစ္စည်းဝတ္ထုကို သုံးဆောင်ပြီးတော့လှူကန်နေ မကြမ်းမမာဖြစ်ကြပါစေသေကြပါစေဆိုတဲ့စိတ်ရှိလားဘယ်လိုစိတ်ရှိတော့ကြမ်းမာပါစေချမ်းသာပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းပါစေတရားများများအထုတ်ပြီးနိဗ္ဗာန်လမ်းကြီးဖြောင်းတန်းပါစေဒီလိုမဟုတ်လားအဲ့ဒီစိတ်မျိုးကိုပါစိတ်ခေါ်တော့မေတ္တာ မေတ္တာစိတ်လားမေတ္တာစိတ်လားမေတ္တာစိတ်ပါဗျာအဲမေတ္တာစိတ်ဒါဖြင့်အဲ့ဒီမေတ္တာစိတ်ကတော့ဘယ်ကိလေသာကိုပယ်တတ်မလဲဟဲ့ဒေါသပယ်တာဗောဟုတ်ကဲ့လားမေတ္တာဆိုတာအာဒေါသအာဒေါသဆိုတာစိတ်မဆိုးတာမပြစ်မှားတာဒီတော့ ဒါနပြုတဲ့ပုဂ္ဂိုလ်မှာမေတ္တာစိတ်အပြည့်အဝရှိတယ်ဟုတ်တယ်မလားအဲ့ဒီမေတ္တာစိတ်နဲ့လူကံပုဂ္ဂိုလ်များကျမ်းမှာချမ်းသာစွာသုံးဆောင်ခံစားပြီးတော့လောကီကျလောကုတ္တရာကျဆောင်နိုင်ပါစေဆိုတဲ့မေတ္တာစိတ်ရှိတော့ပြစ်မှားတဲ့စိတ်ဆိုးတဲ့ဒေါသကိုမပယ်ဘူးလားပယ်တယ်ဒေါသပယ်တယ်ဒီတော့ဒီလိုလှူဒါန်းခြင်းအပြင် လောဘကိုလည်းပယ်တတ်နိုင်တယ်လူရန်ချင်းအဖြစ်ဒေါသကိုလည်းပယ်တတ်နိုင်တယ်ဆိုတော့ဒေါသရဲ့အစွဲအပွားဖြစ်တဲ့တခြားကိလေသာတွေကမပယ်တတ်နိုင်ဘူးလားမစ္စရိယကိလေသာဆိုတာရှိသေးတယ်မစ္စရိယဆိုတာမစ္စရိယဆိုတာမလူရဲ့မတန်းရဲ့ဖြစ်နေတာ နှမျောတယ်တွန့်တူတယ်လို့ဆိုတာလေဟုတ်ကဲ့လားနှမျောတယ်တွန့်တူတယ်လှူလိုက်ပြီဆိုတော့နှမျောမှုရှိသေးလားအဲ့တော့မစ္စရိယကိလေသာကိုမပယ်တတ်ဘူးလားပယ်တတ်တယ်တခါလှူလိုက်ကြတဲ့ကဒီအလှူဝတ္ထုပစ္စည်းကိုသုံးဆောင်တဲ့အလှူ သုံးဆောင်တဲ့လူကံပုဂ္ဂိုလ်တွေဟာချမ်းသာပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းပါစေ လောကီလောကုတ္တရာကောင်းကျိုးချမ်းသာဆံခံစားနိုင်ပါစေလို့ဆိုတော့အလူကံပုဂ္ဂိုလ်တွေရဲ့လူကံပုဂ္ဂိုလ်တွေကောင်းကျိုးချမ်းသာခံစားနေရတာကို တွေ့လို့မြင်လို့တဲ့သဘောရှိသလားမတွေ့လို့မမြင်လို့တဲ့သဘောရှိသလားဟုတ်ကဲ့လား ဒါဖြစ်ရင်အလူကံပုဂ္ဂိုလ်တွေကောင်းကောင်းနေကောင်းကောင်းစားချမ်းချမ်းသာသာ ဖြစ်နေတာကိုမတွေ့လို့မမြင်လို့တဲ့သဘောကြတော့ဘာခေါ်မလို့ဘာလဲအိတ်သာဟုတ်လားအိတ်သာသူများကောင်းစားချမ်းသာနေတာကို မနှိမ့်မြို့တဲ့သဘောမနာလို့တဲ့သဘောဟာ အိတ်သာဒီတော့အခုဒါနပြုတဲ့ပုဂ္ဂိုလ်ကအာယုံစွာနေစွာညံ့နေဖြောရမကစသည်လှူဒန်းတဲ့အလှူရှင်တွေကအဲ့ဒါလိုများအလှူခံပုဂ္ဂိုလ်တွေမိမိတို့ပစ္စည်းသုံးဆောင်ခံစားပြီးတော့ချမ်းသာနေတာကိုမလိုလားတဲ့စိတ်များဖြစ်သလားဖြစ်ပါဘူး။ဟောမဖြစ်တော့ဒါနကဘာကိလေသာကိုလည်းပယ်တတ်သေးတယ်လေ။ ဩအိတ်တာကိလေသာလည်းပယ်တတ်တယ်ဟုတ်ကဲ့လားသိကြလားကဲအခုတက်ရိုက်ပယ်တတ်လိုက်တာဘယ်နှခုလဲပါပါတော့နော်လောဘရဲ့ဒေါသရဲ့မစ္စရိယရဲ့အိတ်တာရဲ့အိတ်တာနဲ့မစ္စရိယတွဲခေါ်လေးရှိတယ် အိတ်တာမစ္စရိယအိတ်တာမစ္ဆေရလို့အဲ့လိုတွဲခေါ်လို့ရှိတယ်ဒီလိုဆိုတော့အဲ့ဒီအလှရှင်ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာအဲ့ဒီအချိန်မှာလောဘတွေလည်းငြိမ့်နေတယ်ဒေါသတွေလည်းငြိမ့်နေတယ်အိတ်တာမစ္စရိယမနာလိုစိတ်ဝန်တို့နှမျောတွန်းလိုစိတ်တွေလည်းငြိမ့်နေတယ်ဆိုတော့ချမ်းသာနေမလားဆင်းရဲနေမလား ချမ်းသာနေမယ်ဟုတ်ကဲ့လားအဲ့ဒါကအခုလက်ငင်းလှူအခုလက်ငင်းရတဲ့အကျိုးမဟုတ်လားကိလေသာပေတ္တာအဲ့ဒီဒါနကုသိုလ်စေတနာကြောင့်ကမ္မတရိခကပေးလို့ရှိရင်ရရတယ်ဆိုတဲ့အကျိုးရခြင်းဆိုတဲ့အကျိုးမရှိပေဘူးလားအဲ့တော့ရခြင်းဆိုတဲ့အကျိုးဆိုတာကိုယ်မှလည်းပဲ ပစ္စည်းပစ္စည်းပစ္စည်းဟာပြည့်စုံခြင်းဆိုတဲ့အကျိုးမရပေဘူးလားအဲ့ဒါကိုဘောကတမ္ပတ္တိဟုတ်ကဲ့လားဘောကတမ္ပတ္တိတနေ့ကပြောခဲ့တယ်မဟုတ်လားကိုရင်လေးတိတ်တာအရင်ဘဝကသွန်တနတ်စာနဲ့ဖြင်ပိုင်းလေးတစ်ပိုင်းလှူတယ်နောက်ကလေးဘဝကြတော့ ပါလှူတော့ကပလာလှူတယ်ဒါနဲ့ပဲနောက်ကြတော့ဘယ်လိုအကျိုးတွေရတော့သွမ်းခဲဝယ်ဘောဇဉ်လှူတဲ့လူတွေမများပေဘူးလားဟုတ်ကဲ့လားသွမ်းခဲဝယ်ဘောဇဉ်ချုပ်ချင်းရတာလှူဒါန်းတဲ့ပုဂ္ဂိုလ်တွေမြင်ရတယ်ပြီးတော့ဘာအကျိုးရသေးလဲအဲကပလာခြုံတယ် တန်ဃာတွေအတွက်တထောင်လိုချင်တယ်ဆိုတထောင်ရတာပဲဟုတ်တယ်မဟုတ်လားအဲ့ဒါလို့နောက်နောက်အကျိုးတွေကလာတယ်လက်ငယ်အကျိုးကတော့ခုနပြောတဲ့ကိလေသာကိုပယ်တတ်တဲ့အကျိုးပဲချက်ချင်းလောဘဒေါသအိတ်တာမစ္စရိယာဟုတ်ကဲ့လားအဲ့ဒါ ရားတရားသံဃာယရဏသုံးပါးကိုယုံကြည်တဲ့သရတရားနဲ့လှူတဲ့ပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်မှာငါလှူနိုင်တယ်ဟေးသူများတဲ့ငါသာတယ်လို့များမာနရှိမလားမရှိဘူးမဟုတ်ဘူးလားအလှူခံပုဂ္ဂိုလ်တွေချမ်းချမ်းသာသာသုံးဆောင်နိုင်ပါစေသုံးဆောင်လို့တပ္ပယမြတ်တစွာနဲ့လောကီလောကုတ္တရာကောင်းကျိုးရအောင်ဆောင်ရွက်နိုင်ကြပါစေဒီစိတ်ပဲရှိတယ် အဲ့ဒီတော့ဒါနကမာနကိုရောမတတ်ဘူးလားအဲမာနကိုလည်းမာနကိလေသာကိုလည်းတတ်တယ်ဒီတော့ပြုတ်တိုက်သလားမပြုတ်တိုက်ဘူးလားပြုတ်တိုက်တယ်အဲ့ဒါအပြင်ရတဲ့အကျိုးကတော့မပေးမကံမလူမတန်းဆင်းရဲလန်းလှူဒန်းချမ်းသာသည်ဟုတ်လားပါတယ်တော့ မလူမတန်ဆင်းရဲလားလူတန်းချမ်းသာသည်ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်ဟုတ်ကဲ့လားဒါတော့အဲ့ဒါကဒါနပြုခြင်းကြောင့်ရနိုင်တဲ့လက်ငင်းအကျိုးနောင်အကျိုးတွေဒီလိုမဟုတ်လားသီလကြတော့သီလဆောက်တည်ဆောင်ထိန်ခြင်းကြောင့်ဘာအကျိုးရမလဲ မသိရင်လည်းအမိန့်ရှိပါဘုရားလျှောက်လေအာမသိကြအောင်နော်သီလခေါ်ဆိုကိုခြင်းတရားစင်ကြယ်ညာမှုစည်းဝါတိုးလျက်နာနီတဲ့၍ရွန့်ရှဲကြောက်ကင်းပွဲလဲခြင်းဤပေခြင်းဆိုင်လတတိကလျက် ရောက်လာနတ်ဘွယ်ဤငါသွယ်ရဘွယ်ကောင်းကျိုးဒီအဲ့ဒါကအင်္ဂလိပ်ဘာသာနဲ့ရေးထားတော့အဓိပ္ပာယ်မသိဘူးဖြစ်တာသိုးသာသိုးနေတယ်ဟုတ်တယ်မဟုတ်လားဟမ်ဘာမဟုတ်တာတော့မလို့ရေးထားမယ်နားမလဲဘူးမဟုတ်လားနားမလဲလို့မပြောနိုင်တာပေါ့ 该撇撇手机了嘛。 ီလဆောက်တည်ဆောင်ထိန်လို့ဘာအကျိုးများရအဲဘယ်နဲ့တော့အဲ့ဒါပြောတာပေါ့ရေးထားတဲ့စာအင်္ဂလိပ်လိုမို့အဓိပ္ပာယ်နားမလည်ဘူးတဲ့ဟမ်ဟိုကယဉ်ကျေးမှုမင်္ဂလာသမားတွေလည်းပဲသင်္ချာတွေဖြစ်နေပြီ ဟမ်အဲပြီးတော့ပြီးတော့အဲอืมအဲပြီးတော့ ပွဲလေတင့်တယ်ဆိုတာဇက်ပွဲထဲမှာကောင်းကောင်းကာရတာပြောရတာဘာပြောတာပရိသအလယ်မှာတင့်တယ်တယ်ဟုတ်ကဲ့လားအကျိုးပဲနှစ်ပါးတော့သိကြလား ဒါဖြင့်အဲ့ဒါလို့သီလစင်ကြယ်ပြည့်စုံမှုရာအတွက်ဘာလို့အပ်တယ်လဲအဲ့လိုစောင့်စည်းထိမ့်သိမ့်နိုင်အောင်ဘာလို့အပ်တယ်လဲဟမ်ယုံကြည်မှုတတ်တာလိုတယ် ယုံကြည်မှုတတ်တာရှိတာနဲ့သီလလုံရောလားပါတယ်ဟိရိဥဒ္ဒပဟိရိဥဒ္ဒပဆိုတာဘာလဲအရှက်အကြောက်ရှိရင်ကိုခြင်းတရားကောင်းရောသီလလုံရောလား လုံတာဗောရှက်ရင်မဟုတ်တာလုပ်ပါမလားမဟုတ်တာပြောပါမလားမဟုတ်တာပြောရင်လှုပ်ချင်းညောင်ဆိုးကြိုးရမယ်ဆိုတာသေချာသေသေးချာချာယုံကြည်ပြီဆိုလို့ရှိရင်အဲ့ဆိုးကြိုးသူ မကြောက်ဘူးလားကြောက်တယ်ဆိုလို့ရှိရင်အပြစ်မကင်းတာလှုပ်ပါ ပြောပါမလားဟောကိုကျင်တရားကောင်းသလားမကောင်းဘူးလား သီလလုံသလားမလုံဘူးလားဒါကြောင့်သီလလုံခြုံခြင်းရဲ့အကြောင်းဟာပါလေခိရိနဲ့ဩတ္တပါအရှက်နဲ့အကြောင်းဟုတ်တယ်မဟုတ်လားဘသူကပြောတော့ဘယ်တော့မှတော့အဲဘယ်လိုများပြောတော့ ကောင်းစိုးနှစ်တန်းကံတရားနှင့်သုံးပါးယရနာယုံရင်လေသောကံပြုရာရှက်ကြောင်များလို့သီလာတရားလုံကြုံပေသီလာလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သိမ့်ပေနှစ်သိမ့် တဲ့တဲ့ပြောတော့လဲရိပ်မိတာပဲနော်အဲ့ဒီကအဲ့ဒီကဗယုတ်တွေခုနဆိုသွားတဲ့ဆောင်းဖို့ကြားဘူးကြလားအဲတွေ့တော့တွေ့ဘူးလားဘယ်မှာတွေ့တော့ဟမ် gain မတွေ့တဲ့ပုံကိုယ်တွေကလှန်ကြည့်လိုက်ကြအောင် ုံတော်ဖရာရှိခိုးစာအုပ်နောက်ကျောဘုံလားနောက်ကျောဘုံနော်ဂိုင်ဆိုရမယ်အရှက်အကြောက်ရှိမှသီလလုံးုံနဲ့ကိုကျင့်တရားကောင်းနဲ့အရှက်အကြောက်မရှိရင်သီလမလုံးုံဘူးကိုကျင့်တရားမကောင်းဘူးမသိကြဘူးလားဆိုကောင်းစိုးနှစ်တာ ကြောက်ရှိတာနောက်ဆုံးဘယ်အထိအကျိုးရသမာဓိဖြစ်ုံမလားပါတော့ဉာဏ်အမြင်ဆိုတာဘာဉာဏ်အမြင်တော့ဟဲ့ဝိပဿနာဉာဏ်မဲ့ဉာဏ်ဖူဉာဏ်ဟုတ်တယ်မဟုတ်လားအရှက်အကြောက်ရှိတော့သီလလုံုံတယ် ကိုကျင့်တရားကောင်းတယ်သီလလုံုံတို့ တရားအထုတ်တဲ့အခါကျတော့မိမိရဲ့စင်ကြဲတဲ့သီလကို တွေးမိတာနဲ့ပဲစိတ်ထဲမှာကြည်လင်ရှင်လန်းဝမ်းမြောက်မှုတွေဖြစ်တော့အာထုတ်တော့တမာရီမရဘူးလားအဲ့ဒါပြောတာတမာရီရပြီဆိုရင်တော့ယုတ်သဘောနံသဘောသိတဲ့ဝိပဿနာဉာဏ်အမြင်အရိယသစ္စာ၄ပါးသိတဲ့မေဖို့ဉာဏ်အမြင်တွေဖြစ်မလာဘူးလား ဟုတ်ကဲ့လားအဲ့ဒါဟာသီလလုံခြင်း သီလလုံယုံခြင်းကရလာတဲ့စလာတဲ့အကျိုးပဲဒါဆိုသီလပြည့်စုံ လုံယုံတော်လည်းပဲဘာဝနာတရားအာမထုတ်ဘူးဆိုရင်တော့အဲ့ဒီဉာဏ်အမြင်ရပါမလားမရဘူးသီလစင်ကြယ်ခြင်းကြောင့်ရနိုင်တဲ့အကျိုးလောက်ပဲ လောကီကျိုးလောက်ပဲရမှာပေါ့မဟုတ်လားအခုနပြောတဲ့ ဇီဝတုလျက်နာမိတဲ့၍ရွံ့ရှဲကြောက်ကင်ပွဲလေခြင်းဤသေရင်ဆိုင်လာတတိကလျက်ရောက်လာနတ်ဝဲဤငါသွဲရပွဲကောင်းကျိုးသည်ဒါကသီလစင်ကြယ်ုံတက်တဲ့နဲ့တက်တဲ့ကြောင့်ရရတဲ့အကျိုးတွေလောကီတွေလားလောကုတ္တရာတွေလားလောကီတွေဟုတ်ကဲ့လားဒီတော့ စင်ကြယ်တဲ့သီလပေါ်အခြေတဲပြီးတော့တတိပဋ္ဌာန်တရားပွားများအားထုတ်ပြီးဆိုလို့ရှိရင်တော့သီလစင်ကြယ်တဲ့အတွေ့စိတ်တည်ငြိမ်မှုတမာရီအာကောင်းကောင်းရနိုင်တယ်တမာရီအာကောင်းပြီဆိုလို့ရှိရင်တော့ဘာဖြစ်သလဲဟမ်ဝိပဿနာဉာဏ်မြင်မဲ့ဉာဏ်ဖူဉာဏ်အမြင်ဖြစ်ပေါ်တယ်အဲ့ဒီထိရတယ် ကိုမှုနှုတ်မှုစင်ကြယ်တာကိုပဲသီလလုံုံနဲ့ခေါ်တာမဟုတ်လားအဲ့ဒါကိုပဲကိုချင်းတရားကောင်းတယ်ခေါ်တာမဟုတ်လားအဲ့ဒါကိုဝိသုဒ္ဓိခုနှစ်ပါးထဲမှာသီလဝိသုဒ္ဓိလို့ခေါ်တယ်ပါတယ်တော့သီလစင်ကြယ်ခြင်းတဲ့သီလဝိသုဒ္ဓိသူဟာတရားရခြင်းရဲ့အခြေခံအကြောင်းပဲသီလဝိသုဒ္ဓိ အဲ့တော့မိမိကိုခြင်းတရားကစင်ကြဲနေကိုမှုနှုတ်မှုကစင်ကြဲနေတော့တရားရှုမှတ်တဲ့အခါမှာယံဖယံကစိတ်ကမိမိရဲ့ကိုမှုနှုတ်မှုကိုသွားပြီးဆင်ခြင်စဉ်းစားမိရဲ့ကောင်းတာတွေတွေ့မလားဆိုးတာတွေတွေ့မလားကောင်းတာတွေတွေ့ပြီဆိုလို့ရှိရင်စိတ်ထဲမှာဘလို့ဖြစ်မလဲကြည်လင်ရှင်လန်းချမ်းသာဝမ်းမြောက်မဖြစ်ပေဘူးလား အဲ့ဒီစိတ်နဲ့အားထုတ်ပြီဆိုလို့ရှိရင်တော့စိတ်ကမတည်ငြိမ်ပေဘူးလားမတည်ပါဘူးခင်ဗျာအဲ့ဒါပြောတာသီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သက်ပေနှစ်သိမ့်သောခါကိုစိတ်ငြိမ်လို့ငြိမ်အေးချမ်းသာရသလေ ချမ်းသာလေပြီသမာဓိ ရာဤညာမြင်တွေနိတ္တဝမ်းမြောက်တဲ့စိတ်ချမ်းသာတဲ့စိတ်နဲ့ငြိမ်းအေးတဲ့စိတ်နဲ့အာထုတ်ပြီဆိုတော့စိတ်တည်ငြိမ်မှုတမာတွေမြန်မြန်ရရောအဲ့ဒါလိုရပြီဆိုလို့ရှိရဲ့နော်ရုပ်သဘောနာမ်သဘောလည်းရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းပိုင်ပိုင်နိုင်နိုင်သိတယ်အဲ့ဒီအသည့်တွေကုံသွားတဲ့အခါကျတော့မဲ့သည်ဖို့သည်မဲ့ပညာဖို့ပညာရရောဟုတ်တယ်မဟုတ်လားတကယ်လို့များ ကိုကသီလမလုံခြုံလို့အရှက်အကြောက်ဟိရိဥဒ္ဒပမရှိတဲ့အတွက်ကိုကျင်တရားပြက်ပြပြီးသီလမလုံခြုံမှုဆိုလို့ရှိရင်တော့ဘယ်လိုနေမလဲ သေးကြဘူးလားသိကြပါဗျာအဲ့ဒါတည်းမလားလို့ဆိုတော့မဟုတ်သေးဘူးယောဂီတို့အခုပြောမယ့်ဟာလည်းမသိပါဘူးအဲ့ဒါတင်လားဆိုတော့မဟုတ်သေးဘူးလို့မသိဘူးမဟုတ်လားသိမသိပါဘူး ဘဝစုစုတန်တာထုတွင်အပြုအပျော်သဘောမဖြူထိုသည့်သူကငါမှုမကောင်းမှုအပေါင်းကိုရင်ညောင်းကြာရှိပြုမိသည်မှာမှားခဲ့စွာဟုကိုဟာကိုပြုပြစ်တော်ဒုဤညစ်ကျုဖြစ်တုံအိုးမလုံးကအအုံးပွင့်ရာသုပမာတို့ မသာနှလုံးမရွှင်ပြညာညှိုးခွေလျာ၍စိတ်ကမလန်ယုံညွန်းနွမ်းလျက်ပင်မရီရှာအောက်လန်းသွားသည်လေးပါအဲ့ဒါဘာပြောတာလဲမကောင်းမှုပြုမိပြုခဲ့တဲ့ပုံကူများ ကာယကံအကုသိုလ်ဝစီကံအကုသိုလ်မနောကံအကုသိုလ်အပြစ်မကင်းတဲ့အမှုတွေကိုယ်နဲ့လည်းပြုလုပ်တယ်နှုတ်နဲ့လည်းပြောတယ်စိတ်နဲ့လည်းကြံတွေးတယ်ဆိုလို့ရှိရင်သူ့ကိုယ်သူပြန်ပြီးသင်ញင်မိနှလုံးသွင်းပြီးစဉ်းစားမိတဲ့အခါမှာဘာတွေးမကောင်းတာတွေကြီးမတွေးပေဘူးလားအဲမကောင်းတာတွေကြီးတွေးပြီဆိုလို့ရှိရင် သူ့စိတ်ထဲပဲနဲ့နေမလဲ ဟုတ်ကဲ့လားငါမှုမကောင်းမှုအပေါင်းကိုရင်ညောင်းကြာရှိ ပြုမိသည်မှားမှားခဲ့စွာဟုကိုဟာကိုပြုပြစ်တောင်းတူဤညစ်ကျုဖြစ်တုံအိုမလုံးကအုံးပွေရာသုပမာလို့မသာမနာ ဟုတ်ကဲ့လားစိတ်ဆင်းရဲပူပန်နေငါနဲ့တော့မကောင်းတာတွေပြုခဲ့မိတယ်လွန်းလာပြီမကောင်းတာတွေပြောပြောခဲ့မိတယ်အပြစ်မကင်တာတွေကြမ်းမိတွေးခဲ့မိတယ်လို့ပြန်တွေးမိတာနဲ့ပဲမတွေးမိပဲကိုနေမလားတွေးမိတာပေါ့အဲ့ဒါလို့တွေးမိတာနဲ့ပဲစိတ်ဆင်းရဲလို့ပူလောင်လို့ပင်ပန်းလို့ ဒီမကောင်းကျိုးတွေရဲ့မကောင်းတဲ့အလုပ်တွေရဲ့အပြစ်မကင်းတဲ့အလုပ်အပြောအဆိုကြံတွေးတွေရဲ့ဆိုးကျိုးတွေငါတော့ရရအောင်မှာပဲခံစားရအောင်မှာပဲအဲ့ဒါတွေစဉ်းစားမိတာနဲ့ပဲစိတ်ထဲမှာ ကြည်လင်ရှင်လန်းမှုမဖြစ်နိုင်မဲနဲ့စိတ်လဲညှိုးနှွမ်းရုပ်လဲပန်းလဲသွားတဲ့အခါကျတော့အောက်လန်းကိုဖြောင်းလို့ဟုတ်တယ်မဟုတ်လားအဲ့ဒါကိုကျင်တရားကောင်းလို့လားမကောင်းလို့လား အရှက်အကြောက်ရှိလို့လားမရှိလို့လားရှိလို့ပါဗျာဟုတ်ကဲ့လားသုဇမဘဝပေါင်းစုဘဝစုစုတန်တာထုတွင် အပ်တယ်လဲကိုခြင်းတရားကောင်းဖို့လိုအပ်တယ်ကိုခြင်းတရားကောင်းရင်ရင်ဘာရှိရမလဲဟိရိဥဒ္ဒပရှိရမယ်အရှက်အကြောက်ရှိရမယ်ဟုတ်ကဲ့လားအရှက်ကြောက်ရှိပြီဆိုရင်တော့ကိုခြင်းတရားကောင်းတော့သူတော်ကောင်းမဖြစ်ပေဘူးလားသူတော်ကောင်းဖြစ်တဲ့ သူတော်ကောင်းတွေကြီးပဲလောကမှာအရှက်ကြောက်ရှိလို့မို့လို့ကိုကျင်တရားကောင်းတဲ့သူတော်ကောင်းတွေကြီးပဲလောကမှာရှိနေကြအဲ့ဒီလောကကြီးပြင်းစရာမကောင်းဘူးလားဟမ်ပြင်းစရာလားပြောစရာလားပြောစရာကြီးပေါ့စိတ်မချမ်းသာစရာတစ်ခုရှိသေးလားဘာမှမရှိဘူးဟုတ်ကဲ့လား အဲ့တော့လူတိုင်းလူတိုင်းကအထူးသဖြင့်ဟိုလောကကဘာကြီးနဲ့ပတ်သက်တဲ့ကိစ္စတွေကိုကင်ရတဲ့ပုံကိုယ်တွေအဲ့ဒါလိုခေါင်းဆောင်ဆိုတဲ့ပုံကိုယ်တွေကစပြီးတော့ဟိရိဩတ္တပရှိဖို့မလိုဘူးလားအဲသူတို့ဟိရိဩတ္တပရှိပြီဆိုလို့ရှိရင်တော့တော်တော်မသားရနိုင်ဘူးလား အဲသူတို့ဟိရိဥတ္တပမရှိဘူးဆိုလို့ရှိရင်တော့ကိုယောကာယနဲ့ဘယ်တော့မှစိတ်ချလက်ချနေရတယ်မရှိဟုတ်လားရှေပြောလဲနေပြောလဲနောက်ကြီးညပြောလဲအောက်ကြီးအဲတထင်းနေနဲ့ဟုတ်ကဲ့လားအဲဒီတော့ ဟိရိဥတ္တပရှိကြပါရှိကြပါလို့ဆိုပြီးတော့ TV ကနေអော်ဖို့မကောင်းဘူးလားရှက်ကြစမ်းမာကြောက်ကြစမ်းမာဟုတ်လားဘယ်လိုអော်ရနော်မရှက်လို့မကြောက်လို့ဒီလိုဖြစ်နေတာអော်ဖို့မကောင်းဘူးလားကောင်းတယ်နော် ကုလသမဂ္ဂလည်းသွားဩဟုတ်လားဗမာပြည်မှာနာနာဩမြတ်စွာဘုရားကအဲ့ဒီအရှက်အကြောက်တရားနှစ်ပါးကိုလောကပါဠတရားနှစ်ပါးတဲ့လောအင်္ဂုတ္တရနိကေဒုက္ခနိဗ္ဗာန်မှာဟောထားတယ်လောကပါဠတရားနှစ်ပါးတဲ့လောကလောကကြီးကိုပါဠစောင့်ရှောက်တဲ့တရားနှစ်ပါးလောကပါဠလောကကိုစောင့်ရှောက်တဲ့တရားနှစ်ပါးပဲတဲ့ ဒီတရားနှစ်ပါးသာရှိရင်တော့လောကကြီးချမ်းသာပြီတဲ့မသေးကြဘူးလားအမှန်သေးကြတယ်အမှန်သေးကြတယ်အဲဒါကြောင့်ဟိရိဥဒ္ဒပါဟာလောကပါဠတရားတဲ့တခါဇတ်တော်မှာကြတော့ဟိရိဥဒ္ဒပါကိုသုတ်ကဓမ္မလို့နာမည်တစ်မျိုးတတ်တယ်သုတ်ကဆိုတာဖြူစင်သောဓမ္မတရား ဒုက္ခဓမ္မဆိုတာဖြူစင်သောတရားတဲ့ဒီတရားရှိပြီဆိုလို့ရှိရင် အလုံးချမ်းသာတယ်တဲ့အရှက်နဲ့အကြောက်မသေးကြဘူးလားဒါကြောင့်မလို့អော်ကြပါနော်ရှက်ကြစမ်းမှာကြောက်ကြစမ်းမှာဟုတ်လားအဲ့ဒါ အဲ့ဒါလောက်អော်တာတော့တော့ဘယ်သူမှဘာမှလုပ်မဟုတ်မထမဘူးနော်အေးအဲ့လောက်တော့ဘာမှလုပ်မဟုတ်ပါဘူးနည်းနည်းစမ်းကြည့်ရင်မကောင်းလားလမ်းလမ်းထွက်ပြီးတော့လေရှက်ကြသမားကြောက်ကြသမားနော်အဲအဲ့လိုစင်တော့ဘယ်သူမှဘာမှလုပ်မဟုတ်ပါဘူးအဲ ရှေ့ကြသမှာကြောက်ကြသမှာဆိုတာ ਨੇ ဘယ်ဥပဒေနဲ့တရားစွဲမလို့ဟမ်အဲမရဘူးဒါပေမဲ့လို့ဥပဒေဆိုတာပါဇက်ထဲမှာနေတာမဟုတ်လားဟုတ်ကဲ့လားပါဇက်ထဲမှာနေတာတို့နားမခံတာဘူးဆိုတော့ဥပဒေနဲ့ဆွဲလိုက်မှာပေါ့မဟုတ်လားတို့နားမခံတာဘူးဆိုတော့ဥပဒေနဲ့ဆွဲလိုက်မယ်ဒါ ကောင်းဆိုနှစ်တန်ကံတရားနှင့်သုံးမယရနာယုံရင်လေဟောအဲ့ဒါကြည့်အောင်တော့အရှက်အကြောက်ရှိခြင်းရဲ့အကြောင်းဟာဘယ်ဟာလဲလို့ဆိုတော့အဲ့ဒါပြောတာကောင်းဆိုနှစ်တန်ကံတရားနှင့်သုံးမယရနာယုံရင်လေ ဆိုးကံပြုရန်ရှက်ကြောင်များလို့သီလတရားလုံခြုံပေဘာပြောတာအရှက်ရှိတယ်အကြောက်ရှိတယ်ဆိုတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်လဲတဲ့ဟဲ့ယရဏသုံးမှာကံကံရဲ့အကျိုးတရားကိုယုံတဲ့ပုဂ္ဂိုလ်တဲ့သူကအရှက်ရှိတယ်အကြောက်ရှိတယ်တဲ့ဒါဖြင့်အရှက်မရှိဘူးအကြောက်မရှိဘူးဆိုလို့ရှိရင်တော့ဘယ်လိုပြောရမလဲ ယရနာသုံးပါးလည်းမယုံကြည်ကံကံရဲ့အကျိုးတရားလည်းမယုံကြည်ဘူးဟောအဲ့ဒါလို့မဟုတ်ဘူးလားအဲ့ဒါမြတ်စွာဘုရားတဲ့တယ်ဟောထားတာကောင်းဆိုနှစ်တာကံတရားနှင့်သုံးပါးယရနာယုံရင်လေသိုကံပြုရာရှက်ကြောင်များလို့သီလာတရားလုံကြုံပေ သီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သိမ့်ပေနှစ်သိမ့်လောကကိုစိတ်ငြိမ်လို့ငြိမ်အေးချမ်းသာရသလေချမ်းသာလေပြီဓမ္မာတိယာဤဉာဏ်မြင်တွေအရှင်အာနန္ဒာကမေးမြန်းလျှောက်ထားလို့မြတ်စွာဘုရားကဟောကြားတဲ့တရား ဆိုဒီနေရာဒီတနေရာတည်းမဟုတ်ဘူးနေရာပေါင်းများစွာမှာပဲဒီလိုဟောတယ်ဒီနေရာမှာတော့အရှင်အနန္ဒလျှောက်ထားလို့ဟောတာ gain မကောင်းဘူးလားဘာလို့ကောင်းတာတော့ဘုရားဟောတာမှုကောင်းတာလားကြောင်းကျိုးသဘာဝယုတ်တိနဲ့တန်လို့ကောင်းတာလားဟုတ်ကဲ့လား အရာများကြက်ထားရရဲ့မကောင်းဘူးလားမှန်ပါတယ်ဗျာဒါရင်ဆိုအခုယောဂီတို့ဆိုရွတ်တဲ့ဆောင်ဘုတ်တွေအကုန်လုံးဟာပါဠိဒေသနာတော်ကိုဘာသာပြန်ထားတာကြီးတေးကြီးပဲအဲဘုန်းကြီးညာနဲ့ရေးတဲ့ဆောင်ဘုတ်တစ်ခုမှမပါဘူးဒေသနာတော်ဘာသာပြန်ထားတာဥပမာဆိုကြပါစို့ ဘဝပေါင်းစုတောင်းအထုတွင်ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်သုံး၍သလုံးစင်ဖြူထိုသည့်သူကငါမှုကောင်းမှုအစုစုကိုစီးပြုခဲ့မည်ရတော်ပြီဟုမိမိပြုမူသန့်စင်ဖြူ၍ပြမြူမနှောဤသဘောကိုတွေးတော်မိတိုင်းပီတိလှိုင်းဖြင့်ရှက်တိုင်းရည်လီချမ်းမြေကြည်၍ အဲ့ဒီမှာရှက်တိုင်းရစ်လီလို့ပဲဖတ်ရမှာနော်ရစ်လဲလို့သွားမဖတ်နဲ့နော်ရှက်တိုင်းရစ်လီချမ်းမြေကြည်၍ဤသည်ဘဝနောင်ဘဝနှင့်ဘဝဆက်ဆက်တန်သာဆက်ဝဲစိတ်လက်ကြည်သာယုံလန်းဖြာ၍ချမ်းသာကောင်းညို့ဒီတို့သို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲဝဲ နထံသမုဒိတွေ့သလားတွေ့ပါရဲ့ဗျာပဲစာအုပ်ထဲမှာတွေ့ကိုင်းတာဖြင့်ဖြည်းဖြည်းတစ်ခေါက်စဉ်းစားပြီးဆိုသမှာ ရဲ့ဒေသနာတော်အရင်ကဓမ္မပဒပါဠိတော်ဣဒမောတတိပစ္ဆာမောတတိကတပုံညောဥပယထမောတတိသောမောတတိသောပမောတတိဒိဋ္ဌဝါကာမဝိတုဒ္ဓမတနောအဲ့ဒါဘာသာပြန်ထားတာထို့တူပဲအောက်က ဘဝစုစုတန်တာထုတွင်အပြုအပျော်သဘောမပြုထိုးသည်သူကား ဒါလည်းပဲအဲ့ဒီဒေသနာတော်နဲ့ရှင်ရဲ့ပဲဣဒသောစတိပိစ္ဆာသောစတိကတအာပစ္စည်းပါပဂါရီဥပယထသောစတိသောသောစတိသောဝိဟိညတိဒိဋ္ဌဝါကာမကိလေသာမတနောအဲ့ဒါဘာသာပြန်ထားတာသေချာစဉ်းစားကြည့်အဲ့ဒီတရားမကောင်းလားသိကောင်းတယ်နော်အဲ့ဒါ ဒီဆောင်ဘုတ်ဘုန်းကြီးရေးထားတာသိမကြသေးဘူးအဲ့ဒီစာကိုစာဆရာစီမှာတက်ရတော့မှစိတ်ထဲမှာသိတ်ကိုသဘောကျပြီးနှလုံးထဲအသေးတဲ့ဝင်သွားတာနဲ့ချက်ချင်းရေးလိုက်တာကိုရင်16နှစ်သားတုန်းကရေးတာအာမကြသေးဘူးမကြသေးဘူး အခုအသက်82နှစ်ရှိနေပြီဘလောက်ဘလောက်ကြာတော့55နှစ်အဲ55နှစ်ဆိုတော့မကြာသေးပါဘူးဟုတ်လားသဘောကြလွန်လို့တရားတော်ကိုသဘောကြလွန်လို့ဒီလိုရေးတယ်ဆိုတာအဲ့ဒါစိတ်แท้သဘောထဲမှာသက်ဝင်နေတော့ရေးရရဲ့စကလုံးနေရလဲကောင်းတယ်စားလဲကောင်းတယ်သက်ဝင်တော့မဟုတ်ဘဲနဲ့ သူများအရေးခံလို့ကြမ်းဖန်ရေးရဖြစ်ညစ်ရေးရနော်မကောင်းတော့ဘူးအဲ့ဒါကိုသာ အမြဲရွတ်ပြီးတတိထားနေမယ်ဆိုလို့ရှိရင်တော့မကောင်းမှုပြုလုပ်ဖို့ရမခဲရမလားခဲရနေနော်နောက်အဲ့ဒီအချိန်အဲ့ဒီအရွယ်တုန်းကရေးရေးခဲ့တဲ့ဆောင်းမုတ်နှစ်ခုအခုသိဉဏ်တွင် ဟိုဓမ္မဒါနပြုဖို့ဆိုပြီးတော့လိုက်ပြီးယောဂီဝေယောဆက်ယောဂီတွေသူတို့လိုက်စုနေတယ်အဲအဲ့ဒီထဲမှာထည့်ထားတယ်သုံးဖို့တစ်ခုအဲ့ဒီအချိန်တုန်းကရေးတာပဲဒီကြမယ်ဓမ္မပဒပါဠိတော်နဲ့အထက်ကထာဒီနေ့အဲဒီချမ်းသာပုံနေတိုက်ကသူဖြစ်အောင်ရိုက်ပေးပါမယ်ဖေဟာလို့ရှောက် လျှောက်ထားတဲ့ဝေယဝဇ္ဇယောဂီကတော့ဘုန်းကြီးလျှောက်တာကြာပါပြီရက်နှစ်ပတ်လောက်ရှိပြီဒါပေမဲ့ဘုန်းကြီးကအလုပ်တွေများတော့အဲ့ဒါမစီစဉ်နိုင်ဘူးဒါနဲ့မနေ့ကမှစီစဉ်လိုက်တော့ဟိုဒီနေ့ကဟို holiday တွေနဲ့တိုးသွားတယ်အလုပ်ပိတ်ချိန်တွေနဲ့တိုးသွားတယ်ဒါပေမဲ့ဒီနေ့အဖျော်ရည်ကမဲ့ဥယျာဉ်ကသူဖြစ်အောင်လုပ်ပေးပါမယ်လို့သူပြောတယ် အဲ့ဒီမှာအဲ့ဟုဆောင်မှုပါတယ်သူတုတ်တသံသူနိဗ္ဗုဏံယထာကာမနိပါတိနံစိတ်တံရခေထမေရာဝီ စိတ်တံဂௌတံဒုက္ခဝဟံရှင်းရမဟုတ်လားအဲ့ဒီဆောင်ဖို့ပါတယ်နော် မြင်နိုင်ခဲ့စွာတိမ်မွေးလာ၍သူကြလိုရာကြတတ်ပါသည်ပမာမြောင်၌စိတ်ဆင်းရိုင်ကိုထူးတိုင်ဖြေချို့ထင်နိုင်လွတ်၍မကွမထိန်ညွတ်တိုင်းရိန်ကအေးငိမ်ချမ်းသာမရပါပဲဘူပြာဆင်ကဲလွန်ဆင်းရသည်မိုင်မဲသူတို့လမ်းစဉ်ဒီအဲ့ဒါပဲ ဒါကအဲ့ဒါရဲ့ပြောင်းမြန်သဘောမြင်နိုင်ခဲ့စွာတိမ်မွေးလှ၍သူကြလိုရာကြတတ်ပါသည်ကြာလူကြလူရာကြတတ်ပါသည် ပမာမြောင်၌စိတ်ဆင်ရိုင်းကိုခြင်၌ညာရှင်သံပစဉ်နှင့်အစဉ်ချွန်းအုပ်တတိချုပ်၍မလှုပ်မရိုင်ကောင်းစွာနိုင်သောဖွန့်ခိုင်ဖြိုးဖြိုး ချမ်းသာတို့သည်ကောင်းကျိုးကြွယ်လိမ့်မည်သာကိုသဘောပေါက်လားလူရင်ကစိတ်ပြောနေတာနော်စိတ်ဟာလူရဲမယ်မဟုတ်လားအဲ့ဒါပြောနေတာ gain နှစ်ခေါက်လောက်တော့လိုက်ချပေးလိုက်မယ်နော်စိတ်แท้ညံနဲ့ဝင်စေခြင်းလို့မြင်နိုင်ခဲ့စွာ သိမ်မွေ့လှ၍သူကြလိုရာကြတပါသည်ပမာမြောင်၌စိတ်ဆင်ရိုင်းကိုထူတိုင်းဖြေချွတ်ထင်တိုင်းလွတ်၍မကွတ်မထိန် ညွတ်တိုင်းရင်ငါအေငိမ်ချမ်းသာမရပါပဲဘူပြာစင်ကဲလွန်စင်းရဲ့သည်မိုင်မဲသူတို့လမ်းစဉ်ဒီမြင်နိုင်ခဲ့စွာ သိမ်မွေ့လှ၍သူကြလိုရာကြတ္တပါသည်ပမာမြောင်၌စိတ်ဆင်ရိုင်းကိုထူတိုင်းဖြေချော့ထင်တိုင်းလှွ့၍မကုမထိတ် ညွတ်တိုင်းရင်ကအေငိမ်ချမ်းသာမရပါပဲဘူမြာဆင်ကဲနွန်ဆင်းရဲ့သည်မိုင်မဲသူတို့လမ်းစဉ်ဒီကောင်းတာလားမကောင်းတာလား စိတ်ကိုလွတ်ထားရင်တော့ဆင်းရဲမယ်ဒါလူမိုက်လန်းစင်မယ်ဒါပြောရမဟုတ်လားအဲ့ဒီစိတ်ကိုကိုညထိမ့်သိမ့်ပေးမယ်ဆိုလို့ရှိရင်တော့ချမ်းသာမယ်အဲ့ဒါလူလိမ္မာလန်းစင်မယ်ဒီလိုမဟုတ်လားကိုင်းဆိုမြင်နိုင်ခဲ့စွာမြင်နိုင်ခဲ့စွာသိမ်မွေ့လှ၍ သူကြလိုရာကြတတ်ပါသည်ပမာမြောင်၌စိတ်ဆင်ရိုင်းကိုရှင်၌ညံရှင်သံပစင်နှင့်အစင်ချုံအုပ်တတိချုပ်၍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 ဘာလို့သေးတယ်လဲလို့ဆိုတော့ကိုယ်စိတ်ထဲမှာဖြစ်နေတဲ့ကိုယ်တဏ္ဍာမှာဖြစ်နေတဲ့စိတ်ဟာစိတ်ကောင်းလားစိတ်ဆိုးလားကောင်းကျိုးပိမ့်မဲ့စိတ်လားဆိုးကျိုးပိမ့်မဲ့စိတ်လားကုသိုလ်လားအကုသိုလ်လားအဲ့ဒါလို့သေသေးချာချာသိဖို့မလိုဘူးလားတခါတရံကြတော့မကောင်းတဲ့စိတ်လဲကောင်းတဲ့စိတ်လို့မှတ်မနေဘူးလား ကောင်းတဲ့စိတ်လည်းမကောင်းတဲ့စိတ်လို့မှတ်မနေဘူးလားအဲ့ဒါသေချာမစစ်လို့ပေါ့မဟုတ်လားအဲ့တော့ကိုယ်စိတ်ကိုအမြဲတမ်းသေသေးချာချာစစ်ဆေးဖို့မလိုဘူးလားလိုတယ်စစ်ဆေးတော့ဘယ်ဟာစံထားပြီးစစ်မလဲမြတ်စွာဘုရားတရားတော်စံထားပြီးစစ်မှာပေါ့မဟုတ်ဘူးလား မြတ်စွာဘုရားတရားတော်မှာတပါတခြားအတိအကျမှန်တဲ့ဟာ ရှိပါမလားရှိပါဘူးဗျာဘုရားတရားတော်ကတော့လွဲမလားသဗ္ဗညုတရွှေဉဏ်တော်နဲ့ဟောထားတဲ့တရားတွေနော်တော့မြတ်စွာဘုရားတရားတော်နဲ့စံထားတော့အလွယ်ဆုံးကဘယ်လိုလဲဆိုတော့မြတ်စွာဘုရားမိန့်ကြတယ်ကုသလာ အနဝိဇ္ဇဒုက္ခဝိပါကလက္ခဏာတဲ့ ကုသလာကောင်းမှုကုသိုလ်ဆိုတာအနဝိဇ္ဇအပြစ်ကင်းတယ်တဲ့ဒုက္ခဝိပါကချမ်းသာကြိုးကောင်းကြိုးကိုပေးတတ်တယ်အပြစ်ကင်းပြီးတော့ကောင်းကျိုးချမ်းသာပေးတတ်တဲ့အလုတ်အပြောအကြံတွေးဆိုရယ်ကောင်းတယ်မဟုတ်ဘူးလားအဲ့ဒါပြောတာကုသိုလ်ဒါပြောင်းမြန်အားဖြင့် အကုသလာတာဝိဇဒုက္ခဝိပါကလက္ခဏာအကုသလာ မကောင်းတဲ့အလုပ်ဆိုတာတာဝိဇအပြစ်မကင်းဘူးဒုက္ခဝိပါကလက္ခဏာဆိုးကျိုးဆင်းရဲကျိုးပေးတတ်တယ်အဲ့ဒီမှာကောင်းမှုမကောင်းမှုကုသိုလ်အကုသိုလ်ဘယ်လိုစံထားခွဲမလဲဆိုရင် အဲ့ဒီအချက်ကလေးမြတ်စွာဘုရားဟောထားတာကင်လိုက်ရင်ပဲမခွဲနိုင်ဘူးလားအပြစ်ရှိတယ်ဆိုကြဆင်းရဲကြပေးတယ်ဒီသဘောရှိရင်ဒီအလုပ်ဟာမကောင်းဘူးမဟုတ်လားအကုသိုလ်အပြစ်မရှိဘူးကောင်းကျိုးချမ်းသာကိုဖြစ်ပေါ်စေနိုင်တယ်ဆိုရင်ဒီအလုပ်ဟာကောင်းတယ်ကုသိုလ်ဟုတ်ကဲ့လား အဲ့ဒီစံနဲ့စိတ်ရမရဘူးလားရတယ်အဲ့ဒါကိုတော့ဘုန်းကြီးကလောကအများပိုသိလွယ်အောင်ဆိုပြီးတော့ဒီလိုအတိတ်ပဲဖွင့်လိုက်တယ်အပြစ်ကင်း၍မိမိသူတစ်ပါးနှစ်ဦးသာဘသူမြဘသူမှမထိပါသောအမှုသည်ကောင်းမှုကုသိုလ်အပြစ်ကင်း၍မိမိသူတစ်ပါးနှစ်ဦးသာဘသူမှမထိပါသော အမှုသည် ကောင်းမှုကုသိုလ်ဟုတ်အခုနဟာကို အရာစကားနဲ့ဖလှယ်လိုက်တာပဲမဟုတ်ပေဘူးလားအဲ့တိုင်းမှန်ရလားအပြစ်ကင်း၍မိမိသူတစ်ပါးနှစ်ဦးသာဘသူကမှမထိပါသော အမှုသည် ကောင်းမှုကုသိုလ်လုပ်ကြော ကောင်းကျိုးချမ်းသာရမယ်ဟုတ်လားတခါ မကောင်းမှုကြတော့အပြစ်မကင်း၍မိမိသူတစ်ပါးနှစ်ဦးသားတဦးဦးကိုထိပါစေနိုင်သော အမှုသည်မကောင်းမှု အကုသိုလ်အပြစ်မကင်း၍မိမိသူတစ်ပါးနှစ်ဦးသားတဦးဦးကိုထိပါနေနာစေသော အမှုသည်မကောင်းမှု အကုသိုလ်ထိပါနေနာစေတယ်ဆိုတာဆိုကြဆင်းရဲကြိုးပဲမဟုတ်လား မထိပါမနစ်နာစေဘူးဆိုတာကောင်းကျိုးချမ်းသာပဲမဟုတ်လားကဲအဲ့အဲ့ဒီစာနဲ့ကိုယ်စိတ်ကိုစိတ်ရင်မရဘူးလားကိုယ်စိတ်ကိုယ်လုံကိုယ်နှုတ်ကိုအဲ့ဒီစာနဲ့စိတ်ရင်ငါဟာကောင်းနေသလားကောင်းတာတွေပြောနေသလားကြံနေသလားလုံနေသလားသေးသေးချာချာပိုင်းပိုင်းခြားခြားသိတာပေါ့အဲ့တော့စစ်ဆေးဖို့မလိုဘူးလားအဲမြတ်စွာဘုရားအဲ့ဒါစစ်ဆေးကြတဲ့ လူတွေကတဲ့မှန်ကြည့်ပြီးတော့တဲ့ရုပ်ကိုတော့တဲပညာတယ်တဲ့အဲ့ဒါစိတ်ကြတော့မပညာဘူးတဲ့ဟောဒီလိုမိတ်တာဟုတ်လားရုပ်ပြင်စရာမှန်ရှိမှန်းတော့သိတော့မှန်ကြည့်ပြင်တာပေါ့စိတ်ပြင်စရာကြတော့ဘယ်ဟာကြည့်ရအောင်မြတ်စွာဘုရားရဲ့တရားတော့မှန်ကြည့်ရမှာပေါ့မဟုတ်ဘူးလား ဒါမှန်ရှိမှမသိပါမသိပဲဖြစ်နေတာနော်နားထောင်ကြည့်နော်ပါဇက်မလှုပ်ရဘူးနားထောင်ရုံပဲထောင်အောင်ပါဇက်လှုပ်ရင်ဓာန်ပေးမယ်တန်ရှင်းကြည်လင်ကြေးမုံပြင်ဝဲတင့်သွင်းရူပလှမလာကိုနေညမရွေ ကြည်စစ်စေး၍ယင်ချေမဲ့ပြောင်ဝက်ချံပေါက်နှင်ညင်းပြောင်တင်းတိတ်ဖုအကျိတ်ကိုစေသိပ်ပယ်ရှားပမာလာသူမြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြည်မုံပြင်းဝဲဓမ္မကြည်လင်ကြည်မုံပြင်းဝဲ သင်သွင်းမနာ စိတ်အလှကို နေညမရွေတင်စစ်စေးလော့ညစ်ကြေးကိလေ တွေ့ခဲ့ပေသော၆ထွေနီးဖြင့်ပျောက်စေလွင့်မှမလက်မကြာသင်ခန္ဓာသည် ချမ်းသာဖုံးလိမ့်မှန်စွာသည်သဘောပေါက်လားအဲ့ဒါသစိတ်တသုတ်ဆိုတာမြတ်စွာဘုရားဟောတဲ့အဲ့ဒီသုတ်ကိုဘာသာပြန်ထားတာနော် ဟုတ်သလားဘာဟုတ်တာဘာဟုတ်တာစိတ်ကိုစစ်ဆေးရမယ်ဟုတ်တယ်မဟုတ်လားစစ်ဆေးမှကောင်းမကောင်းသိမယ်မကောင်းတာပဲဒါပြောတာမဟုတ်လားဒီတော့ဒီကနေ့တော့လောက်ပြီဒါနသီလဘာဝနာ ပြောမလို့ဟာသီလကနည်းနည်းကျေပြန့်သွားတော့သီလရဲ့အခြေခံဖြစ်တဲ့စိတ်ပါရောက်သွားတယ်နော်ဘာဝနာလေးပြောပြီလားပြောရသေးဘူးနောက်မှပဲပြောရမယ်နော်ဒါကြောင့်ဘုရားဘာသာဝင်မြန်မာလူမျိုးတို့ရဲ့အခါကြီးရဲ့ကြီးဖြစ်တဲ့ဒီအချိန်ခါမှာမုတ်ချပြုလို့ရမယ်ဒါနသီလဘာဝနာကောင်းမှုသုံးမျိုးကိုစုံအောင်